ရှင်လုကာခရစ်ဝင်အခန်းကြီး24အငယ်1မှ9ခုနှစ်ရက်တွင် ပထမနေ့ရက်အာယုံတက်သောအချိန်၌ထိုမိမတို့သည် အခြားသော မိမတို့နှင့်တကွမိမိတို့ပြင်ဆင်သောနန္တာမျိုးကိုဆောင်လျက်တင်းကျိုင်းတော်သို့သွားကြ၏ရောက်သောအခါတွင်ဝ၌ပိတ်သောကြောက်သည်လိမ့်လန်လျက်ရှိသည်ကို တွေ့မြင်၍အတွင်းသို့ဝင်သော သခင်ယေရှု၏အလောင်းတော်ကိုမတွေ့ကြထိုအကြောင်းကြောင့်သူတို့သည် တွေးတောသောစိတ်ရှိစဉ်တွင် လူနှစ်ယောက်တို့သည် ပြိုပြိုပြက်ပြက်သောအဝတ်ကိုဝတ်ဆင်လျက်ပေါ်လာ၏ထိုမိမတို့သည်ကြောက်လန့်သောစိတ်နှင့်ငုံ၍နေစဉ်တွင် ထိုသူတို့ကတင်တို့သည် အသေးကောင်ရှိရာအရ၌အသက်ရှင်သောသူကိုအပေကြောင့်ရှာကြသနည်းဤအရ၌မရှိ ထမ်းမြောက်တော်မူပြီး လူသားသည်သိုးသောသူတို့လက်သို့ အာဏံခြင်းကိုလက်ဝါးကတိုင်မှ အသေးသက်ခြင်းကိုခံရမည် သုံးရက်မြောက်သောနေ့၌ထမြောက်လိမ့်မည်ဟုဂါလိလဲပြည်၌ရှိတော်မူစဉ်၊သင်တို့အားမိန့်တော်မူသောစကားကို အောက်မေ့ကြဦးဟု ဆိုသည်ရှိသော်၊ထိုမိန်းမတို့သည်စကားတော်ကိုသတိရ၍သင်္ချိုင်းတော်ကပြန်လျှင်၊ထိုအကြောင်းအရာအလုံးစုံတို့ကိုတကျိပ်တပါးသော သူမှစ၍ကြွင်းသောတပည့်တော်အပေါင်းတို့အားပြန်ကြားကြ၏။ထိုအကြောင်းအရာကို တမန်တော်တို့အားပြောသောသူကားမာဂဒလမာယီတောဟနာယာကုပ်၏အမိဖြစ်သောမာရိမှစ၍အခြားသော မိမများဖြစ်သည်သူတို့၏စကားကိုဒန္တာရီစကားကဲ့သို့ထင်မှတ်၍တမန်တော်တို့သည်မယုံကြသို့တော်လည်းပေတုသည်ထ၍တင်းကျိုင်းတော်သို့ပြေးလေ၏ရောက်သောအခါငုံချီ၍ပိတ်ပဆိုးသာရှိရသည်ကိုမြင်လျင်ထိုအကြောင်းအရာကိုအံ့ဩ၍မိမိအိမ်သို့ပြန်သွား၏ အငယ်73မှ78ထိုမှတပါတပည့်တော်နှစ်ယောက်တို့သည်ယေရုရှလင်မြို့နှင့်ခရီးလေးတိုင်ကွာသောအေမုတ်အမည်ရှိသောရွာသို့ ထိုနေ့၌တွားကြစဉ်တွင်ဖြစ်ခဲ့ပြီးသော အကြောင်းအရာအလုံးစုံတို့ကိုအချင်းချင်းဆွေးနွေးပြောဆိုကြ၏ထိုတို့ဆွေးနွေးပြောဆိုကြစဉ်တွင်ယေရှုသည်ချင်းကပ်၍သူတို့နှင့်အတူကြွတော်မူ၏ထိုသူတို့သည် မျက်စိချုပ်လျက်ရှိ၍ကိုယ်တော်ဖြစ်သည်ကိုမသိကြ။ ကိုရောကလည်းသင်တို့သည်ခရီးသွားလျက်အချင်းချင်းဆွေးနွေးသော စကားကအဘယ်သို့သော စကားနည်းအဘယ်ကြောင့်မျက်နှာညှို့ငယ်ကြသနည်းဟုမေးတော်မူလျင်သူတို့တွင်ကလောဖအမည်ရှိသောသူကသင်သည်ယေရုရှလင်မြို့၌ဧည့်သည်ဖြစ်လျက်သာယခုခါထိုမြို့၌ဖြစ်ခဲ့ပြီးသောအကြောင်းအရာတို့ကိုမတိတလို့ဟု ပြောဆို၏အငယ်၁၉မှ24ကိုရောကလည်းအဘယ်အကြောင်းအရာနည်းဟု မေးတော်မူလျှင်၊ထိုသူတို့က၊နာဇရက်မြို့သားယေရှု၏အကြောင်းအရာပေတည်း။ထိုသူသည်ဘုရားသခင်ရှေ့၊လူအပေါင်းတို့ရှေ့မှာနှုတ်သတ္တိ၊လက်သတ္တိနှင့်ပြည့်စုံသောပရောဖက်ဖြစ်၏။ထိုသူကိုယဇ်ပုရောဟိတ်အကြီးနှင့်ငါတို့မင်းများသည်အသေသတ်ခြင်းကိုခံစေခြင်းငှါအပ်နှံ၍လက်ဝါးကပ်တိုင်မှာကွပ်မျက်ကြပြီ။ထိုသူသည်ဣသရေလအမျိုးကိုရွေးနှုတ်အံ့သောသူ ဖြစ်သည်ဟုငါတို့သည်အထက်ကမြော်လင့်ကြပြီ ထိုမျှမကဤအကြောင်းအရာဖြစ်၍ယခုသုံးရက်ရှိပြီငါတို့၏အပေါင်းဖော် မိမအချို့တို့သည်လည်းတင်းကြိုင်းတော်သို့စောစောသွား၍အလောင်းတော်ကိုမတွေ့လျင်သခင်ယေရှုသည် အသက်ရှင်တော်မူသည်ဟုပြောသောကောင်းကင်တမန်ထင်ရှားရာယူပါယုံကိုမိမိတို့မြင်ကြောင်းကိုပြန်လာ၍ပြောဆိုသည်ဖြင့်ငါတို့သည်မိမောတွေ့ဝေခြင်းရှိကြ၏ထိုအခါငါတို့တွင် အချို့သောသူတို့သည်တင်းကြိုင်းတော်သို့တွား၍မိမတို့ပြောဆိုသည့်အတိုင်း တွေ့တော်လဲကိုယ်တော်ကိုမမြင်ရကြဟုပြောဆိုကြ၏အငယ်25မှ32ကိုရောကလည်းပရောဖက်ဟောပြောသောစကားများကိုယုံနိုင်အောင်ဉာဏ်မရှိ စိတ်ခိုင်မာသောသူတို့ခရစ်တော်သည်ဤသို့ပင် အသေးခံ၍မိမိဘုံစည်းစိမ်တော်ကိုဝင်စားရမည်မဟုတ်လောဟုမိန်တော်မူ၏ထိုအခါမောရှေ၏ကျမ်းစာမှစ၍ပရောဖက်တို့၏ကျမ်းစာများ၌ ကိုရော့ကိုရည်မှတ်၍ရေးထားသမျှသောကျမ်းစာချက်အ내ကိုရှင်းလင်းစွာဖော်ပြတော်မူ၏ထိုတပည့်တော်တို့သည်တွားသောရွာနီးသို့ရောက်သောအခါကိုရော့သည်ထိုရွာကိုလွန်၍တွားအံ့သောအချင်းအရာကိုပြတော်မူလျှင်ထိုသူတို့ကအကျွန်ုပ်တို့နှင့်အတူဝင်၍နေပါညာဥယံအချိန်ရှိပြီမိုးလဲချုပ်ပါပြီဟု၍ကိုရော့ကိုကြက်ကြက်တွေးဆောင်ကြ၏ထိုကြောင့်သူတို့နှင့်အတူနေခြင်းငှာဝင်တော်မူ၏ စပွဲ၌သူတို့နှင့်အတူလျှောင်းတော်မူစဉ်မုံကိုယူ၍ဂျေစုတော်ကိုချီးမွမ်းပြီးမှမုံကိုဖဲ့၍သူတို့အားပေးတော်မူသည်တွင်သူတို့မျက်စိပွင့်လင်း၍ကိုရောဖြစ်သည်ကိုသိကြ၏ထိုအခါကိုရောသည်ကွယ်တော်မူ၏တပည့်တော်တို့ကလည်းလန်ခီ၌ငါတို့နှင့်ဟောပြော၍ကျမ်းစာအ내ကိုဖွင့်ပြတော်မူသောအခါငါတို့စိတ်နှလုံးသည်ယုတ်ဖိတ်မတတ်ဖြစ်သည်မဟုတ်လောဟုအချင်းချင်း ပြောဆိုကြ၏အငယ်33မှ35ထိုတပည့်တော်နှစ်ယောက်တို့သည်ချက်ချင်းထ၍ယေရုရှလင်မြို့သို့ပြန်ပြီးမှ တကြိတ်တပါသောသူတို့သည်အပေါင်းဖော်တို့နှင့်အတူစုဝေးလျက်ရှိသည်ကို တွေ့ကြ၏စုဝေးသောသူတို့ကလည်းသခင်ဖျားသည် အမှန်ထမြောက်တော်မူပြီးရှိမုံအားကိုကို ပြတော်မူပြီးဟု ပြောဆိုလျင် ထိုတပည့်တော်နှစ်ယောက်တို့သည်လမ်း၌ဖြစ်သောအကြောင်းအရာကို၎င်း မုံကိုဖဲ့စဉ်တွင် ထင်ရှားတော်မူကြောင်းကို၎င်းပြန်ကြားကြ၏အငယ်36မှ43ထိုတို့အချင်းချင်းပြောဆိုသောအခါယေရှုသည် သူတို့အလယ်၌ရပ်တော်မူလျင်သင်တို့အားညီတက်ခြင်းဖြစ်စေတည်းဟု မိန့်တော်မူ၏တပည့်တော်တို့သည်တဆေကိုမြင်သည်ဟုစိတ်ထင်နှင့်ထိတ်လန့်ကြောက်ရွံ့ခြင်းသို့ရောက်ကြ၏ကိုရောကလည်းအဘယ်ကြောင့်တုန်လှုပ်ခြင်းရှိကြသနည်း အဘယ်ကြောင့်အထူးထူးအထွေထွေသောစိတ်ရှိကြသနည်းငါလက်ကိုကြည့်ကြလော့ငါခြေကိုလည်းကြည့်ကြလော့ငါကိုပင်ဖြစ်၏ငါကိုကြည့်ရှုစမ်းသပ်ကြလော့ငါသည်တင်တို့မြင်သည့်အတိုင်းအယိုးသားနှင့်ပြည့်စုံ၏တဆေမြည်ဒီကားဤကဲ့သို့မပြည့်စုံဟုမိန်တော်မူလျက်လက်တော်ခြေတော်တို့ကိုတပည့်တော်တို့အားပြတော်မူ၏ထိုသူတို့သည်အံ့ဩ၍ဝမ်းမြောက်သောအားဖြင့်မယုံနိုင်ဘဲနေသေးသောအခါ သင်တို့၌စားเสียတစုံတစ်ခု ရှိသလောဟုမေးတော်မူလျင်ငါခင်တပိုင်းနှင့် ပြားလဘို့တို့ကိုကပ်ပေးကြ၏ကိုတော်သည်ယူ၍သူတို့ရှေ့မှစားတော်မူ၏အငယ်54မှ59တဖန်မိန်တော်မူသည်ကားမောရှေ၏ပညတ်တိကျမ်းစာ၌၎င်းပရောဖက်တို့၏ကျမ်းစာ၌၎င်းဆာလံကျမ်းစာ၌၎င်းငါကိုရည်မှတ်၍ရေးထားသမျှသော အချက်တို့သည် ပြည့်စုံရမည်ဟု ငါသည်သင်တို့နှင့်အတူရှိစဉ်အခါသင်တို့အားဟောပြောသော အကြောင်းအရာတို့ကားဤအကြောင်းအရာပေသည်ဟုမိန်တော်မူ၏ထိုအခါကျမ်းစာကို နားလည်စေခြင်းငှာတပည့်တော်တို့၏ဉာဏ်ကို ဖွင့်တော်မူလျင်ဤသို့ကျမ်းစာလာ၏ဤသို့ခရစ်တော်သည် အသေးခံ၍သုံးရမြောက်သောနေ့၌တည်ခြင်းမှထမြောက်ရမည်ခရစ်တော်၏အခွင့်အားဖြင့် နောင်တတရားနှင့်အပြစ်လွတ်ခြင်းတရားကိုယေရုရှလင်မြို့မှစသော လူမျိုးတကာတို့အားဟောပြောရမည်သင်တို့သည်လည်းဤအကြောင်းအရာတို့၏တက်တည်ဖြစ်ကြ၏ငါခမည်းတော်၏ဂတိရှိသည့်အတိုင်းသင်တို့၌ငါပြုဥမည်တို့ဖြစ်၍သင်တို့သည် ကောင်းကင်ကတကိုးကို မခံမီတိုင်အောင်ယေရုရှလင်မြို့၌နေကြဦးလောဟုမိန်တော်မူ၏အငယ်90မှ53ထိုနောက် တပည့်တော်တို့ကိုယေရုရှလင်မြို့ပြင်ဘေသနိရွာတိုင်အောင် ဆောင်သွားတော်မူပြီးမှ လက်တော်ကိုချီ၍ကောင်းချီးပေးတော်မူ၏ထိုတို့ကောင်းချီးပေးတော်မူစဉ်တွင်တပည့်တော်တို့နှင့်ခွာ၍ကောင်းကင်ဘုံသို့ ဆောင်ယူခြင်းကိုခံတော်မူ၏တပည့်တော်တို့သည်ကိုရော့ကိုပြတ်ဝုတ်ကိုးကွယ်ပြီးမှအလွန်ဝမ်းမြောက်ဝမ်းသာခြင်းနှင့်ယေရုရှလင်မြို့သို့ပြန်သွားကြ၏ဘုရားသခင်ကိုအံ့ဩချီးမွမ်းလျက်ဗိမာန်တော်သို့ရောက်မြဲရောက်ကြ၏ရှင်လုကာခရစ်ဝင်ပြည်၏